Paul pi thulam lak buni na lai mai za la som gu khok pi som li la kwa na จิมอเกนเทเตควาลนามีเตอินอเวงเตอุออีดอุเลออีดโลอุอละนาดิงหุนพาตูนีอินปะเซียนอินมีเตปยาฮีปะเซียนและอมหิงปิเตออีตักตักมีอินอจิมออเกนเทอเลียมอสิเด็กเด็กเตตุงาเฮปินาอลักมีอฮีฮีเซบโลอาอมนาเซบอเซมดิงมีหิงสุงะเปียงสักปาลิมเลลายอากวนดิงอาอาหารจามดิงอิน pasian in mi khem pe sol hi midang te ading na sep na a han chama ang sung nial na ki pum piak na ki sam hi pasian in atapa khat nei sun ahong piak na to sai kang le hang ei ki piak na pen bangza ta in neu hiam ton tung nun tak na ilwa the na ding thu pen hon pa in siang tak tel tak in hong gen zo hi kisuam a aliam mi pa in luka alian som anew som thum pan som thum basagi eite in ikin inn i kålen. i ding mi kwa hiam chi ong lak hi kwa kwa a hi u zong in e the kha ka a om a chi mo a kam sia te i don ke le e ya ding in ton tung nun tak na lung muan om lo hi bahang hiam chi le pasian in e te hong sol a sem lo hi hi i hiang email the khat hi lo a hi manin mi te equal i he pi ke kha the hi thu piang lian ni na a hi thu piang nu nung guk te apal sat ni ta hi khata akhial pe uma avek pi ma akhial hi pa le li mi te chi mo na le gen the na adon lo mi te in thu piak som sunga amasa li tengzong don lo pa ding hi milim te ma kin le pa tak in nei in pasian athu pi belin pa toy non lo hi he pi na khwal na le dik tan na athu sim lo te mi zong te don lo te chimo gen thei te or mo lo te le amigi lo astu siam lo te in zala tong po to na a ama to pasian in asep khop thei lo na ding muna ama le ama aki koi a hi lam a thei na ding in alung sunga swang tunga sik zum to kui bangin aki gel ding kisam hi amaute nop tom na dinga ihu thei bang bang to hu a mi dang te i khwal chang in ilung sim le ilung tang po na ding bai tua ma ma hi e ya ding pe ka nga na le khol na in khalam zon na piang sak hi pasian in amau te asol na se pen ma sem no ma christ to ama pang khom nom te in asan the ding in christ lung sim puak zia abai sa in om hi hon pa in min le za พุงและนำเฮาและพัดเตทูอินสิมโลฮีอามันมันพาสักเป็นเจ้าละต้องและตุบนากิจยานอฮีฮีเลยตุงาอัฐหาดและอากิปักตะเตละมาอามาปังโลฮีอาปุกสามีเตอดมโตดิงินอนุงตาปเสียนตะปาหองกุมสุขี กำจำเตและขับนาเตโตอมังทังอากิสดิงคาเตอามาละมาอังอันดิงินหันจำฮีอามานงซุยเตกวาอินเฮปีนาและควานาจังเคดิงเฮียมจีปัสยานวันตุงมีเตอินเอ็นอุฮีปัสยานมีเตลักปันกวาอินเจสุอีดนาลักเคดิงเฮียมจีอามาวเตอินเอ็นอุฮีปัสยานินเปียกแค่นาเบกของสอลโลฮีไม้ไตนาลำอัดหวยกำเปานาเลลุงซิมตักโตขุดเล็ดนาเตจงของสอลฮี migen thei te kyang na pai changin lamet beya om te zong namuding hi amau te kyang ani tang puang in nun tang na an aki phamo zong om ding hi pasian thu amau te simpi in leitung za tui te in azo lo za to mang te in zong adam sang zo lo kha china te zong na tuang ding hi amau te thu ngat sang in la jesu kyang puang in por pi sunga mizong te i por pi sunga mizong namni omden hi amau thu thuwa agam tan na uto asia suak a athupal na sungma uwa a om suak te le thuman azui na u hanga haksat na athuak te hi hi eile ei ikit ma bangin iveng te zong i it ding hi hi to hi ma bangin hi mi namni te tunga pasian hongma kai na le honghil na bangin aman in na isem ding hi topa mizong te te kisai in kam tam na ding om lo hi amau te phatwam na ding a hi nak le na khem pewa i hu ding a hi hi amau te akisa mang ding in pasian in nuselo a hi na mo na to akidim leitung mi te kyang a ami te in again ding pasian in de hi thuman thu tak ha nga in pana kinot khia a gen theina athuak te a hu ding in ihan chiam phat diak ding a hi hi aching asiam athukwa lungtang te ang sungnya la topa injong a i tuam mi gen thei te adon ding mi te atam zo sem hong ke sam ding hi pasian mi te laka azong te amao ki tang sap na hu lo in mok koi lo ding hi nun ta ki wak na anga thei na ding u lam pi zong zon sakham tang ding hi na sep dan hil akul zong hong om ding hi nak pi in na sem a in kwan ki wak na ding a hi thei za ma u a ahan cham te zong atuam a hu na ki sam ding hi amau te lung hi mo pi in na sep hoi anga na ding un zong hu ding hi pasian it a ama thu pyak te azui achi mo in kwan te hu na ding tang sum zong nei kul hi pasian it a athumang kim khat te thutuam tuam to achi mo zong om hi kim khat te ki rom lo u a sumjek siam lo u hi dammo na le kam siat na to achimo zong om hi bang bang hi tale amau te achimo hi kin a amau te i hu ring pen pasian na sep na a athu pi khat hi ve ve hi polpi akipu namun muna thuum achimo te ading in porphi mi te in hoi taka na asep ding u ahi hi thuum te bek hu ding hi lo hi a up na u bang bang hi tale midang te zong a hu ding u hilai hi to banga ahan cham na u to kim khat te in tu lai thuman hong sang the ding u hi chimo te bang chi hu ding a chimo te hu na piak dan te lim tang in thunget na to ngai su ding a hi hi ama bol sa mi te bang chi don ding chi mu na atoi asithei mi hing te sangin ama in theizo a hi manin pasian kyanga chim na inget ding a hi hi kim khat te in khen tel lo pi in angen khem pe hu na pya u hi ตัวบุนาเขียลอุฮีอาจิมอเตอีหูนาอาหูนาอากิตวงดิงอีเปียกเทนดิงินอีกิดอบดิงกิสามฮีหูนาอ่างอุจียงินอามาและอามาตังสับนาอันเนงิดเนียดอหิดิงอากิบอลมีปอลขัดอมฮีเบลนาดิงอมลายเต็งอามาเตอินเบลบอลเดนดิงอุฮีอหุนเลาปีอินอามาเตอีเปียงอีดอนค้างเล ထဒနာจิมောနာနပ်တနာလေကိဒေကိဒမ်လောနာသာအပီယာအစ်ဝမ်ဒင်းဟီမီဇောင်တေဟူချ angin นบตัดนาทาอเปียกะเฮียมอหุกะสวกเดียม asu se zo ka swang diam chi te ngai su ding a hi hi akibak zo ding mi pe ma in kwa ma abel ding u hilo hi ken tel siam na le chim na anei pasian mi nu mei le pasal te up na sunga in kwan pi hi a azong achimo te a ending in ise ding a hi hi amau te in pol pi a zasang ding u a bang ki chi le hoi ding chi zong gen ding uhi thuman hong sang ding azong in kwan khem pe isangam te in tawan alang ding in pasian in solo hi to bang a hi u le sumpi teng be ding a hi manin mun thaka sia te akwan ding u akhol u kul ding hi amau chi tak lo na le chil tat lo na hanga azong mi tampi om hi anei sa sum u bang chi zat ding chi thelo u hi to bang mi te hu na ki pele amau te in siat lo za ding u hi me kim khat te zong den ding u hi ham phat na anga ding u amao a ding a a hoi bel in hu na hello hi se siam na nei lo u a hi manin amao te in anga za za u tom ta le tam ta le zang mang pa pa ding u hi ตัวบังมีเตอินทุมานหองสังมาเลซงสังกำอาฮาวเตกียงปันินหูนาลำเอ็นเดนดิงอุฮีอาลามเอ็ดบังอุนอ่างอาลาอูจียงอินปอลปีพุนสันินอาอุบนาบังอุนกำตะเกยจีอินเหมาะสังอุฮีฮิทูอาอทวง huang ding kwa hiam mi zong hon pi khat akidon na to pasian na sep na tha kiamin mun tuam tuam a ipol pi sum be sang ding hiam be sak lo ding hi hang athuang ding te pen nu te pa te hi hi ahuam pi in gen le hang amau te in sabat hong tan ma u sang in hong tan khiru chiang in chimo za thei lo ding u hi pol pi kem pe sunga pasianin ami zong te om sak hi ilaka amau te om ton tung ding hi pol pi kem pe polpi mi te tunga amau te don ding tawan inil swat son ding hilo hi i polpi sunga om mizong te tunga eimuna chris om hile ama in ala khya ding happy na le in nama eite in zong ikelat khyat sang ding a hi hi chris to ma pangkho ma na isep the ni ding in to bangin eite akipan ta ding hi hi tanga te kep na idon ding akisam mi khem pe ulaka eite in meigong te le tanga te ikwal phadyak ding hi hi topa in adan to amma ama amaute hi hi christian te sunga pasianin amaute ap hi pasian le pa mai a asyang tho anin lo biak na in pa nei lo te le mei gong te achimo hunu chiang in don na ama ama zong leitung to akiso lo dinga ki kep na a hi hi james alian khat anew som ni la sagi pasian ton tung kam cham te muang a up na sunga asi pasal tampi in pasian kep ding muang in aji ata te u nusia u hi topa in to ada akap te bang chi hu hiam wan tung panin mana puak in nala lamdang bolo hi an apuang ding in wa ak te zong solo hi mi hing te lung sim sunga ama in na lamdang bol hi alung sung panun huai ham na te pai khyat sang in pia khyat nop na tuinak te hon sang hi mi gen thei te le ada akap te amau te he pi na khut sunga a ap na to pasianin ama thu zui hi akichi te itna zed hi pasian itna anei te in alung sim ule a in kong khang u hong in tua ta no te lata u hen in pi khat sunga tanga te tuam kep na pen vai hom na hoi pen hi lo hi amau te in adon ding be le phung anei ke ule ipol pi mi te in amau in kwan pi ding in la hen la alak zo ke ule zong a om the na ding in kwan dang zon sakta u hen hris in atuam ma ma a adon phat diak tua bang ta no te hi a tua te ormo lo na in ama tunga khel na hi hi jesu min ta amau te tunga ki bol khem pe jesu in ama tunga ki bol bang ma in ngai sun hi